အခန်းကြီး30အငယ်1မှ9ဤဒေလာအမျိုးသားအပေါင်းတို့သည်ယောဘုံကိုရှင်မြင်းအရာ၌ချီးမြှောက်ခြင်းဟာရှေခင်မြို့သို့တွားကြ၍သူသည်လည်းတွား၏ရှောလမုန်မင်းကြီးထံမှအေဂုတုပြည်သို့ ပြေးသော နေပတ်၏သားယေယောဘုံသည် ထိုတရင်ကိုကြား၍အေဂုတုပြည်မှ ပြန်လာ၏။ဣဒေလလူတို့သည်သူထံသို့လူကိုစေလွတ်၍ခေါ်သည်ဖြင့်လူအပေါင်းတို့သည် သူနှင့်အတူရောပေါင်ထံသို့ဝင်လျက်ခမည်းတော်သည် ကျွန်တော်တို့၌လေးသောတဘိုးကို တင်ပါပြီ။ခမည်းတော်ထံမှပင်မစွာဆောင်ရွက်ရသောအမှု တင်တော်မူသောတဘိုးလေးကိုပေါ့စေတော်မူပါထိုတို့ပြုတော်မူလျင်ကျွန်တော်တို့သည် အမှုတော်ကိုထမ်းပါမည်ဟုလျှောက်ဆိုကြ၏ယောဘုံကလည်းသုံးရက်လွန်မှတဖန်လာကြဥလို့ဟုမိန်တော်မူလျင်သူတို့သည်တွားကြ၏ထိုအခါယောဘုံမင်းကြီးသည်ခမည်းတော်ရှောလမုန်အသက်ရှင်စဉ်ခါအထံတော်၌ခါစားသောအသက်ကြီးသူတို့နှင့်တိုင်ပင်၍ဤသူတို့အားငါပြန်ပြောရမည်အကြောင်းအဘယ်သို့အကြံပေးကြမည်နည်းဟုမေးတော် သူတို့ကကိုတော်ဒီဤသူတို့၌ကျေးဇူးပြုလျက်သူတို့စိတ်ကိုဖြည့်၍ကောင်းသောစကားကိုပြောတော်မူလျင်သူတို့သည် အစဉ်ကိုတော်ဤကျွန်ခံကြပါလိမ့်မည်ဟုလျှောက်ထားကြ၏အငယ်၈မှ၁၉အသက်ကြီးသူတို့ပေးသောအကြံကို ရောပေါင်သည်မလိုက်ခါစားမြဲခါစားသောမိမိတငယ်ချင်းတို့နှင့်တိုင်ပင်လျက်ပြည်သားတို့ကခမည်းတော်တင်သောတဘိုးကိုပို့စေတော်မူပါဟု လျှောက်ဆိုကြသည်ဖြစ်၍သူတို့အားငါပြန်ပြောရမည်အကြောင်းအဘယ်သို့အကြံပေးကြမည်နည်းဟုမေးတော်ထိုသူငယ်ချင်းလူလင်တို့က ခမည်းတော်သည် ကျွန်တော်တို့၌တဘိုးကိုလေးစေပါပြီပေါ်စေတော်မူပါဟုလျှောက်တော်ပြည်သားတို့အားကိုရောကငါလက်တန်းသည် ငါခမည်းတော်ခါထက်သာ၍ကြီးလိမ့်မည်ငါခမည်းတော်သည်တင်တို့အပေါ်မှာ လေးသောတဘိုးကိုတင်လေပြီငါသည်လည်းထပ်၍တင်ဦးမည်ငါခမည်းတော်သည်တင်တို့ကိုကြိမ်လုံးနှင့်ရိုက်လေပြီငါသည်လည်းကိမိကောင်းနှင့်ရိုက်ဦးမည်ဟု ပြန်ပြောတော်မူပါဟုလျှောက်ထားကြ၏ရှင်မြင်က သုံးရက်မြောက်သောနေ့၌တဖန်လာကြဦးလော့ဟုနေ့ရက်ကိုချိန်ချက်သည့်အတိုင်းသုံးရက်မြောက်သောနေ့၌ယေရောဗောင်နှင့်လူအပေါင်းတို့သည်ယောဗောင်ထံသို့ရောက်လာကြ၏ထိုအခါယောဗောင်မင်းကြီးသည်အသက်ကြီးသူတို့ပေးသောအကြံကိုမလိုက်လူပြိုတို့ပေးသောအကြံကိုလိုက်လျက်ခမည်းတော်သည်တင်တို့အပေါ်မှာလေးသောတဘိုးကိုတင်လေပြီငါသည်လည်းထပ်၍တင်ဦးမည်ငါခမည်းတော်သည်တင်တို့ကိုချိန်လုံးနှင့်ရိုက်လေပြီငါသည်လည်းကင်းမီကောင်းနှင့်ရိုက်ဦးမည်ဟုကြမ်းတမ်းစွာပြန် ပြောတော်မူ၏။ရှင်ဘုရင်သည်ပြည်သားတို့စကားကို နားမထောင်ရသည်အကြောင်းကား၊ထာဝရဘုရားသည်ရှိလောမြို့သားအဟိယအားဖြင့် နေဗတ်၏သားယေရောဗောင်အားမိန့်တော်မူသောစကားကို ပြည့်စုံစေတော်မူမည်အကြောင်းတည်း။ဣသရေလအမျိုးသားအပေါင်းတို့သည် ရှင်ဘုရင်နားမထောင်ကြောင်းကို သိမြင်လျှင်၊ငါတို့သည်ဒါဝိဒ်နှင့်အဘယ်သို့ဆက်ဆံသနည်း။ယေရှဲ၏သားနှင့်အဘယ်သို့အမွေခံရသေးသနည်း။အိုဣသရေလအမျိုး၊ င်တို့နေရာသို့အသီးအသီးသွားကြ။အိုဒါဝိဒ်၊သင်၏အိမ်ကိုကြည့်ရှုလော့ဟုရှင်ဘုရင်အားပြန်ပြောလျက်၊ဣသရေလလူ အပေါင်းတို့သည်မိမိတို့နေရာသို့ပြန်သွားကြ၏။သို့ရာတွင်ယုဒမြို့ရွာတို့၌နေသောဣသရေလလူတို့ကိုရောဗောင်သည် အုပ်စိုးရသေး၏။ထိုအခါရောဗောင်မင်းကြီးသည် အခွန်တော်ဝန်အဒေါနိရံကိုစေလွှတ်၍၊ဣသရေလအမျိုးသားတို့သည် သူ့ကိုသေအောင်ကျောက်ခဲနှင့်ပစ်ကြ၏။ ယောဘောင်မင်းကြီးသည်ယထာတော်ကိုအလင်းမြန်တက်၍ယေရုရှလင်မြို့သို့ပြေးလေ၏ထိုသို့ဣဒရေလမြို့သည်ယနေ့တိုင်အောင်ဒါဝိမင်းမျိုးကို ပုန်ကန်ကြ၏